ရှမသဲခရစ်ဝင်အခန်းကြီး22အငယ်1မှ9တဖန်ယေရှုသည် ဥပမာကိုဆောင်၍ပရိသတ်တို့အားမိန့်မွက်တော်မူသည်ကားကောင်းကင်နိုင်ငံတော်သည်မိမိသားဖို့ထိမ်းမြန်းမင်္ဂလာဆောင်ပွဲကိုစီရင်သောမင်းကြီးနှင့်တူ၏ထိုမင်းကြီးသည် ဖိတ်ပြီးသောသူတို့ကို ခေါ်စေခြင်းငှာလူလင်တို့ကိုဆေလွတ်သောအခါထိုသူတို့သည် မလာဘဲနေကြ၏တဖန်အခြားသောလူလင်တို့ကိုဆေလွတ်၍ ငါပွဲကိုငါပြင်ဆင်ပြီနွားမဆသောဆူဖြိုးသောတရိษံများကိုတတ်၍ပြီးပြီအလုံးစုံတို့သည်အသင့်ရှိပြီးမင်္ဂလာဆောင်ပွဲသို့လာကြပါဟုဖိတ်ပြီးသောသူတို့အားပြောကြဟုမှားလိုက်ပြန်၏သို့တော်လည်းထိုသူတို့သည်နားမထောင်ဘဲအချို့တို့သည်မိမိလေသို့တွားကြ၏အချို့တို့သည်ကုံတွယ်ရာသို့တွားကြ၏ ကြွင်းသောသူတို့သည်လည်းလူလင်တို့ကိုဖမ်းဆီး၍ညှင်းဆဲခြင်းအသေးသက်ခြင်းကိုပြုကြ၏ထိုမင်းကြီးသည် ကြားလျင် အမျက်ထွက်၍စစ်ချီစေသဖြင့်လူအသက်ကိုတတ်သောထိုသူတို့ကို အပြီးလောက်ကြံ၍သူတို့၏မြို့ကိုမိရှို့လေ၏အငယ်၈မှ၁၄ထိုနောက်မှမင်းကြီးသည်လူလင်တို့ကို ခေါ်၍ငါ၏မင်္ဂလာဆောင်ပွဲသည် အသင့်ရှိ၏ခေါ်ဖိတ်သောသူတို့သည် မထိုက်မတန်သောကြောင့်လမ်းမလမ်းကြားသို့သွား၍တွေ့သမျှသောသူတို့ကိုပွဲသို့ခေါ်ဖိတ်ကြဟု အမိန်တော်ရှိသည့်အတိုင်းလူလင်တို့သည် လမ်းများသို့ထွက်သွား၍ကောင်းမကောင်းတွေ့သမျှသောလူအပေါင်းတို့ကို စုဝေးစေ၍ပွဲတော်၌အပြည့်ရှိလေ၏မင်းကြီးသည်ပွဲ၌လျောင်းသောသူတို့ကိုကြီးစုခြင်းကဝင်တော်မူသောအခါ မင်္ဂလာဆောင်ပွဲ၏အဝတ်ကိုမဝတ်သောသူတယောက်ကိုမြင်လျင်အဆွေမင်္ဂလာဆောင်ပွဲ၏အဝတ်မရှိဘဲအဘဲကြောင့်ဝင်သည်ဟုမေးတော်မူသည်ကိုထိုသူသည်မပြောနိုင်ဘဲနေ၏ထိုအခါမင်းကြီးသည်အချံရံတို့အားထိုသူ၏လက်ခြေကိုတုံနှောင်လော့ငိုကြွေးခြင်းအန်တော်ခဲချိတ်ခြင်းရှိရာပြင်းအရက်မှောင်မိုက်သေးသို့ယူသွားချလိုက်ကြဟုအမိန်တော်ရှိ၏ထိုတို့ ခေါ်တော်မူသောသူအများရှိတော်လဲရွေးကောက်တော်မူသောသူနည်းသည်ဟုမိန်တော်မူ၏အငယ်15မှ22ထိုအခါဖာရိရှဲတို့သည်ထွက်သွားပြီးလျှင်ငါတို့သည်သူ၏စကားကိုချောင်းမြောင်း၍အပြစ်ပြုခွင့်ကိုအဘယ်သို့ရနိုင်သနည်းဟု မေးမြန်းတိုင်ပင်ပြီးမှမိမိတပည့်တို့နှင့် ဟေရုတပည့်တို့ကိုအထံတော်သို့ဆေလွတ်၍အရှင်ဖျား ကိုတော်သည်တစ္ဆာရှိပါ၏ အဘယ်သူကိုမျှမကြောက်လူမျက်နာကိုမထောက်ဘဲဘုရားသခင်၏တရားလမ်းကိုဟုတ်မှန်စွာ ပြတော်မူသည်ကိုအကျွန်ုပ်တို့သိကြပါ၏တို့ဖြစ်၍ကိုတော်သည်အဘယ်သို့ထင်တော်မူသနည်းကဲတာဘရင်အား အခွန်ကိုဆက်အပ်သလောမဆက်အပ်သလော အကျွန်ုပ်တို့အားမိန်တော်မူပါဟု မေးလျှောက်ကြ၏ယေရှုသည်ထိုသူတို့၏ဆိုးညစ်သောသဘောကိုသိတော်မူလျင် ရှုဝက်သောသူတို့အဘဲကြောင့်ငါ့ကိုစုံစမ်းနှောက်ရှက်ကြသနည်း အခွန်ငွေတပြားကို ပြပါဟုမိန်တော်မူ၍ဒေနာရီတပြားကို ယူခဲ့ကြ၏ဤပုံဤလိပ်စာကအဘယ်သူဤပုံအဘယ်သူဤလိပ်စာဖြစ်တနည်းဟုမေးတော်မူလျင်ကဲသာဘရင်ဤပုံ လိပ်စာဖြစ်ပါသည်ဟုလျှောက်ကြတော့ယေရှုကလည်းကဲသာဘရင်ဥစ္စာကိုကဲသာဘရင်အားဆက်ပေးကြလော့ဘုရားသခင်ဥစ္စာကိုကဘုရားသခင်အားဆက်ပေးကြလော့ဟုမိန်တော်မူ၏ ထိုသူတို့သည်ကြားရလျှင်အံ့ဩ၍အထံတော်မှထွက်သွားကြ၏။ထမြောက်ရှင်ပြန်ခြင်းမရှိဟူ၍အယူရှိသောဇဒ္ဒုကဲတို့သည် ထိုနေ့၌အထံတော်သို့ချဉ်းကပ်၍၊အရှင်ဘုရား၊လူမည်သည်ကား၊သားမရှိဘဲသေလျှင် သူ၏မယားကို သူ့ညီသိမ်းယူ၍အစ်ကိုအမျိုး မပြတ်ဆက်နွယ်စေဟုမောရှေစီရင်ပါပြီအကျွန်ုပ်တို့တွင်ညီကိုခုနှစ်ယောက်ရှိပါ၏အကိုကြီးသည်မိမနှင့်ဆုံဖက်၍သားမရှိဘဲတည်သည်ဖြင့်မိမိမယားကိုမိမိညီနှင့်ကြံရစ်စေ၏ထိုသူတယောက်နောက်တယောက်ခုနှစ်ယောက်သောညီကိုတို့သည် ထိုမိမနှင့်ဆုံဖက်ပြီးမှတည်ကြ၏နောက်ဆုံး၌မိမသည်လည်းတည်လေ၏တို့ဖြစ်၍ထမြောက်ရာ ကာလ၌ ထိုမိန်းမသည်ခုနစ်ယောက်သောညီအစ်ကိုတို့တွင်အဘယ်သူ၏မယားဖြစ်ရပါမည်နည်း။ထိုသူအပေါင်းတို့သည်ထိုမိန်းမနှင့်စုံဘက်ခြင်းကို ပြုကြပြီဟု မေးလျှောက်ကြ၏။ယေရှုကလည်း၊သင်တို့သည်ကျမ်းစာကို နားမလည်၊ဘုရားသခင်၏တန်ခိုးတော်ကိုမသိသောကြောင့်မှားသောအယူကို ယူကြ၏။ထမြောက်ရာကာလ၌စုံဘက်ခြင်းကိုမပြု၊ထိမ်းမြားပေးစားခြင်းကိုမပြု၊ကောင်းကင်သားဘုရားသခင်၏တမန်တော်ကဲ့သို့ဖြစ်ကြ၏။ထိုမှတပါး သေလွန်သောသူတို့သည်ထမြောက်ခြင်းအရာမှာ၊ဘုရားသခင်က၊ငါသည်အာဗြဟံ၏ဘုရား၊ဣဇာက်၏ဘုရား၊ယာကုပ်၏ဘုရားဖြစ်သည်ဟုသင်တို့အားမိန့်မြွက်တော်မူကြောင်းကိုသင်တို့သည်မဘတ်ဘူးသလော။ဘုရားသခင်သည်သေနေသောသူတို့၏ဘုရားမဟုတ်၊အသက်ရှင်သောသူတို့၏ဘုရားဖြစ်တော်မူသည်ဟုမိန့်တော်မူ၏။ပရိသတ်များတို့သည်ကြားရလျှင်ဆုံးမဩဝါဒပေးတော်မူသည်ကိုအံ့ဩခြင်းရှိကြ၏။ အငယ်34မှ40ဇဒုကဲတို့၏စကားကိုခြေတော်မူကြောင်းကိုပါရိရှဲတို့သည်ကြားလျင်စုဝေးကြ၍သူတို့အဝင်အပါဖြစ်သောကျမ်းတတ်တယောက်သည်ကိုရော့ကိုစုံစမ်းနှောက်ယှက်ခြင်းကအရှင်ဖျားပညာတိကျမ်း၌အဘယ်မည်သောပညာတိတာ၍ကြီးသည်ဟုမေးလျှောက်တော်ယေရှုကသင်၏ဖျားသခင်သာရဖျားကို စိတ်နှလုံးအကျွင့်မဲ့ဉာဏ်ရှိသည်မြတ်နှင့်ချစ်လို့ဟုသောပညာတိပထမပညာဖြစ်၏ ကြီးမြတ်သောပညာလည်းဖြစ်၏ထိုမှတပါကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လော့ဟုသောဒုတိယပညာသည်ပထမပညာနှင့်သဘောတူ၏ဤပညာတစ်ပါးတို့ကပညာတိကျမ်းနှင့်အနာဂတ်ကျမ်းရှိသည်မြတ်တို့၏အချုပ်ချာပင် ဖြစ်သည်ဟုမိန့်တော်မူ၏ငယ်51မှ56ပါရိရှဲတို့သည်စုဝေး၍နေကြစဉ်တွင်ယေရှုက သင်တို့သည်ခရစ်တော်ကိုအဘယ်သို့ ထင်မှတ်ကြသည်။အဘယ်သူ၏သားဖြစ်သည်ဟုမေးတော်မူလျှင်ဒါဝိဒ်၏သားဖြစ်သည်ဟုလျှောက်ကြသောတို့ဖြစ်လျင်ဒါဝိဒ်သည် ခရစ်တော်ကိုသခင်ဟု၍ဝိညာဉ်တော်အားဖြင့်အဘယ်ကြောင့်ခေါ်သည်။ဒါဝိဒ်၏စကားမှာသာရဘုရားကတင်းရန်သူတို့ကိုတင်းချေတင်ရာငါမချမထမ်းမိတိုင်အောင်ငါလက်ရဘဲ၌ထိုင်နေလို့ဟုငါ၏သခင်အားမိန့်တော်မူသည်ဟုဒါဝိဒ်ဆိုသည် ထိုသို့ဒါဝိဒ်သည်ခရစ်တော်ကိုသခင်ဟူ၍ခေါ်လျှင်၊အဘယ်သို့သူ၏သားဖြစ်သနည်းဟု မေးတော်မူသည်ရှိသော်၊အဘယ်သူမျှစကားတခွန်းကို ပြန်လျှောက်ခြင်းငှါမတတ်နိုင်ကြ။ထိုနေ့မှစ၍နောက်တဖန်အဘယ်သူမျှမမေးမလျှောက်ဝံ့ကြ